ဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးသာစီမြို့နယ်ခမ၌15ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောဘဝလွမြောက်ရေးတရားတော်တရားတော်သိလေ့ကျင့်မှုညာရောက်သွားပြီနော်သူမနေ့ကဟောခဲ့တာသိလေ့ကျင့်ရကမဟုတ်လားဟဲ့ဟင်အေးသိလေ့ကျင့်ဖို့သူပဲစိတ်တည်လေ့ကျင့်ရမှာတော့ သူအစွဲနာပြီးတော့ရံသင့်တံသင့်နေတဲ့စိတ်ကိုအစွဲပြင်းပြီးတော့သူအာယုံလေးကိုစိတ်ကလေးတက်တက်ကြည့်တဲ့ခံစားခွင့်ရအောင်ဟင်ရံကင်းတံကင်းအောင်သူစိတ်ပြင်းကံလောက်ရမှာနော်သူမနေ့ကဒီတိရောက်ခဲ့ပြီထင်တယ်ဟုတ်ပါဗျာဟင်ဟုတ်ပါတယ်အေးစိတ်ပြင်းကံတို့လောက်ကြရမယ်အဲ့တော့တို့ဒီစိတ်ပြင်းကံလောက်တော့ဘာဖြစ်တယ်လဲရံသင့်တံသင့်နေတဲ့စိတ်ကလေးရံအေးတံအေးသွားအောင်လို့ မှန်ပါဗျာအဲသူစိတ်တွေလေ့ကျင်လာလို့လိုက်ပြီးဟောပါတော့ညကိုယ့်ဘက်ကရှိနေတဲ့စိတ်ကလေးမှာအစွဲဖြစ်တဲ့ကြိုက်တာနဲ့မကြိုက်တာမဝင်လို့ဒုက္ခကမတိုက်ရင်တစ်ဖက်ကတော့တိုက်မလားတိုက်ပါပါဗျာဒုက္ခကမှမတိုက်ဆိုင်ဘူးလားမှန်ပါဗျာဟင်ဒုက္ခကမတိုက်ပဲတစ်ဖက်ကတိုက်မလားတိုက်ပါပါဗျာအဲတိုက်ပြီလားကိုယ့်ဘက်ကပြန်ပြီးတော့သူတိုက်တိုင်းမတိုက်ဘူးလားကြင်ညာဖြစ်မလားမဖြစ်ပါဘူးဗျာဟင်ရည်ပြီးလာတယ်ဗျာ ကစင်းဖြင်းရှိရနေဖြီးခံထားရင်မှရေနဲ့ကစင်းနဲ့ရံဖြစ်တာဟုတ်ဗျ။မှန်ပါဗျာ။ကဲကရေစီးတာဗျာ။တို့ကဟောကစင်းမရှိဘူးဗျာ။ဒီတိုင်းပဲတွတ်ထားရင်ဘယ်လိုနေမလဲ။မဖြစ်ပါဘူးဗျာ။အင်းကိုယ့်ဘက်ကရံမဖြစ်ရင်ဘယ်သူမှရံမဖြစ်ဘူး။ကိုယ့်ဘက်ကဖြစ်လို့ဖြစ်နေတာ။မှန်ပါဗျာ။ဟုတ်ကဲ့ဗျာ။ဟုတ်ပါတယ်ဗျာ။ကိုယ့်ဘက်ကရံမလို့ရင်ဟိုရံဆိုတာမရှိဘူး။မှန်ပါဗျာ။အဲကိုယ့်ဘက်ကရံရှိလို့ရံရှိတာ။မှန်ပါဗျာ။ဟုတ်ကဲ့ဟဲ့။ဟုတ်ပါတယ်ဗျာ။တိုင်းတက္ကမကြီးရံလို့ထားတော့ဘာဖြစ်လို့ ကိုယ်ဘကရံရှိနေလို့ပါဗျာကိုယ်ဘကရံရင်လို့လို့နေမှာပါဗျာမှန်ပါဗျာဟင်ကိုယ်ဘကရံမလို့ရင်သူ့ဘကလုံးမလားသူကလုံးမှာမဟုတ်ပါဘူးဗျာအဲသူ့ဘကရံစားပြန်ကိုယ်ကပြန်ပြီးတော့သူ့ကိုမတုတ်ပြန်ရင်တော့အဲ့ဒါလည်းမရှိပါဘူးဗျာအေးမရှိတော့ဘူးအဲဒါစိတ်လိကျင်ကလောက်တာဒါပါပဲမှန်ပါဗျာဟင်အဲ့ဒီစိတ်တိကျင်ကလို့လို့ဒုစိတ်ကလေးဒုပိုင်သွားပြီဒုစိတ်ကလေးဟာကိုယ်ပိုင်စိတ်နဲ့ကိုယ်ပိုင်ပြီးနဲ့အာယုံခံစားခွင့်ရရင် တို့ကံကြောင်းခံပြီးရှားပွေထားတဲ့ကာမအာယုန်တွေလည်းခံစားခွင့်ရှိပါတယ်ဟင်မခံစားရဘူးလို့ဟိုတားမြစ်ထားတာမရှိပါဘူးမရှိပါဘူးဗျာတို့တော့တို့အဲ့ဒီကံတက်တက်ကြောင့်ရတဲ့အာယုန်လေးခံစားတဲ့နေရာအနှောက်အယှက်ဝင်အောင်မလားဟင်ဝင်ပါဦးဗျာဒီကိုတရားသဖြင့်ရထားလို့ဟိုရှာလို့ရထားတဲ့ပိုက်ဆံကြည့်ငွေရာကိုဟာကိုသုံးတာဘယ်သူမှလာနှောက်ရှက်မလဲ ဆက်ပါဦးဗျာအဲကိုကခုနလူရဲ့လိန်ညာထားတဲ့ဟာကြတော့ဗျာကိုသုံးတကယ်ဒီနာကကဲနှောက်ရှက်မလားမထောက်ရှက်ဘူးလားဗျာနှောက်ရှက်ပါရဲ့ဗျာဒီပေါ်ဗျာအခုလည်းတို့ကိုကံအကြောင်းကံတရားလေးနဲ့စေတနာတက်တက်နဲ့ရထားတဲ့ကံကြိုးကြီးလေးဟာကိုခံစားခွင့်ရှိပါတယ်ဗျာမှန်ပါဗျာအဲရန်သူတို့ကလိုက်နှောက်ရှက်ဦးမလားမရှက်ပါဘူးဗျာကြိုက်စော်ကားကောမုန်းပြမှာကောမဖြစ်ပါဘူးဗျာမသိတော်ကားကောမဖြစ်ပါဘူးဘာဖြစ်တော်ဘူးအဲတော့တို့ ကံကျိုးတွေရပုံရလိုက်တဲ့ကံပုံဖြစ်တဲ့လူပုံနာပုံမှာလည်းချမ်းချမ်းသာသာနဲ့ရံကင်းတံကင်းမနေနိုင်ဘူးလားနေနိုင်ပါတယ်ဗျာနေနိုင်ပါပြီတကယ်လို့တို့ဇံအကြောင်းကံနဲ့များတီးဝါရှာထားတာတုံမိထားတာရှိခဲ့ရင်တော့တို့ဇံအကျိုးတွေဖြစ်တဲ့ဓမ္မပုံမှန်ပါဗျာအဲ့ဒီမှာသွားပြီးခံစားတော့ဟောအနောက်သားတွေရှိဦးမလားမရှိပါဘူးဗျာအဲတဘာသာနဲ့တဘာသာတဝါရနဲ့တဝါရအငင်းခုံကောပေါ်ဦးမလားမပေါ်နိုင်ပါဗျာအတိုက်ခံကော မှန်ပါပါဗျာဒီကိုတိုက်လို့သူတိုက်တာဟဲ့ကိုမတိုက်ဘယ်သူမှတိုက်ဘူးမှန်ပါဗျာဟင်အဲ့တော့ရံဖြစ်တယ်ရံဖြစ်တယ်စဉ်းစားမနေနဲ့ကိုယ့်ဘက်ကရံမဖြစ်ဖို့ပဲလို့လေမှန်ပါဗျာဟင်ကိုယ့်ဘက်ကရံမဖြစ်ရင်အကုန်လုံးကမိတ်သေးကြီးဖြစ်သွားတယ်ဟုတ်ပါတယ်ဗျာအဲကိုယ့်ဘက်ကရံဖြစ်ရင်အကုန်လုံးကရံနေကြီးဖြစ်မှာဗျာမှန်ပါဗျာဟုတ်ကလားဗျာဟုတ်ပါအေးဒါတို့စိတ်လေးကြည့်ရင်လှုပ်ထားရဲ့အကြောင်းခံတရားမှန်ပါဗျာဟင် အဲ့တော့တို့ဒီစိတ်လေးကျင်ရေးကဘယ်ထိလောက်ရမလို့ဆိုတော့ကိုယ်စိတ်ကလေးကိုယ်ပိုင်တဲ့စီထိကြမှန်ပါဗျာဟင်ငြင်းရင်တော့ငြင်းပြီးနေတယ်တို့ဆုံးနေရမယ်မှန်ပါဗျာကြားရင်တော့ကြားရနေဆုံးပါဒါမှဆုံးရမယ်နော်နာရင်တော့နာနေနေဆုံးပါဗျာကြားတော့ကောကြားရနေဆုံးပါထီတော့ကောထီရနေဆုံးပါတွေးတော့ကောဗျာတွေးရနေဆုံးပါဟင်သူ့အတီလေးတွေမြင်လို့မြင်ပြီးဆိုရင်ဒါကိုယ်စိတ်ပဲမှန်ပါဗျာမြင်လို့ဘယ်သူပဲဘယ်ပါပဲဆိုသူ့စိတ်ဖြစ်သွားမှာပေါ့မှန်ပါ ဟုတ်ကဲ့လားဟုတ်ပါတယ်ဗျာအဲတော့မြင်သူလေးနဲ့ဆုံးသွားတဲ့ပုဂ္ဂိုလ်ဟာဟိုကြိုက်တယ်မကြိုက်ဘူးဘယ်လိုလားဗျာမှန်ပါဘူးဗျာကံနဲ့ဆိုးတယ်ခေါ့လားမှန်ပါဘူးဗျာအေးအဲ့ဒါဆိုသူပါလို့တော့စိတ်မှန်ရှင်းသွားပြီစိတ်ဓာဝိတုဒ္ဓိမှန်ပါဗျာဟင်ဘုံမဟုတ်ကိလေသာဒုစိတ်ကလေးမှာကတ်ခြင်းမရှိတော့တဲ့ငြင်းချမ်းသွားတဲ့စိတ်ငြင်းချမ်းလေးဖြစ်သွားပြီမှန်ပါဗျာအဲ့ဒါသမထလို့သုံးတာပဲမှန်ပါဗျာဟင်သာလို့သမထလို့သုံးတာပေါ့ သူ့ကိုအရာစကားနဲ့ပြောရရင်တော့စိတ်ကလေးကိုအနှောက်အတားဖြစ်တဲ့ဟိုကြိုက်စိတ်ကြိုက်တာလေးနဲ့မကြိုက်တာလေးအနှောက်အတားကင်းသွားပြီမှန်ပါဗျာဒါလေးထင်တယ်ဟင်ဟုတ်ပါတယ်ဗျာအဲဒါလေးကြတော့တွေ့ပါတော့အာယုံခံစားတဲ့နေရာတတိခံစားနေမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဗျာဟင်ချမ်းချမ်းသာသာလေးကိုရပိုင်ခွင့်နေရင်းသုံးနေမှာပေါ့မှန်ပါဗျာလူဘုနာဘုနာတော်လည်းလူဘုနာဘုံသုံးရမှာပေါ့ဓမ္မဘုံလည်းတော်တော်ဓမ္မဘုံသုံးရမှာပဲမဟုတ်ဘူးလားမှန်ပါဗျာဟင်ခုနကတို့စိတ်ကလေးနောက်မှာ အစွဲလေးဖြစ်တဲ့ကြိုက်တာနဲ့မကြိုက်တာဝင်ဘူးနေလို့ရှိရင်တော့တို့ရံလည်းမกินဘူးဓာလည်းမกินဘူးဗျာမှန်ပါဗျာလူဖြစ်တော့ကောกินမလားဗျာกินပါဗျာနတ်ဖြစ်တော့ဗျာกินနိုင်ပါဗျာဇမားဖြစ်တော့ဗျာกินနိုင်ပါဗျာအဲ့ဒါတို့တို့စိတ်ငြိမ်းချမ်းရေးမရဘူးမှန်ပါဗျာစိတ်ငြိမ်းချမ်းရေးမှမရလို့ရှိရင်ကိုယ်ရောငြိမ်းချမ်းရေးရမလားမရနိုင်ပါဗျာဟဲ့ကိုယ်ငြိမ်းချမ်းရေးမှမရရင်ဘဝငြိမ်းချမ်းရေးဟောမရနိုင်ပါဘူးဗျာဟင်အဲ့တော့တို့ နံပါတ်1ကတော့စိတ်ငြိမ်းချမ်းရေးရဖို့ကြိုးစားမှန်ပါဗျာနံပါတ်2ကတော့ကိုယ်ငြိမ်းချမ်းရေးရဖို့ကြိုးစားမှန်ပါဗျာနံပါတ်3ကတော့ဘဝငြိမ်းချမ်းရေးရအောင်မှန်ပါဗျာအဲသုံးဆင့်သွားရမှာမှန်ပါဗျာဒါဘုရားပါသမီဖြစ်ခဲ့ရင်ဒီသုံးဆင့်တိုင်းတို့မဖြစ်မနေသွားရမယ်မှန်ပါဗျာဟင်အဲ့တော့ဒီသုံးဆင့်တို့တာခိရွှေမျိုးတွေသွားနိုင်ပါမလားသွားနိုင်ပါဗျာသွားကျင်ကြသလားအတန်နေတယ်ဗျာ ဟင်သွားကြင်ရတယ်ကွာအတန်နည်းနည်းပြော့ရလားလို့မှန်ပါဗျာပြော့ရတယ်ဗျာဟင်ဟင်ခတ်တင်းကြီးပြောတာမှာလားမှန်ပါဗျာနည်းနည်းကိုပြော့တာပဲဒါအဲ့တော့တခါကြီးကိုယ်တိုင်ကဒီလောက်ပြော့ရင်နောက်ကပူပြော့မှာပေါ့ဗျာအကုန်လုံးပြော့ရကြည့်ပါရဲ့ဗျာအမေအမတခါကြီးပြော့တယ်ဒီမှာပါရောက်ကြမ်းမပါတော့ဘူးခင်ဗျာဟုတ်ဗျာဒီတော့နည်းနည်းရုံးကြည့်တယ်ဗျာအမေဟင်အေးကိုကိုကို သိအကိုเจ้าကိုသိရင်တော်ပါဗျာမှန်ပါဗျာဟင်အဲ့တော့တို့ဒီကနေ့တော့ဟိုပါလို့တော့ပမထကဝိပဿနာလို့ပြောမှာပေါ့မှန်ပါဗျာတို့အရာစကားနဲ့ပြောရင်တော့လွယ်ပါဗျာစိတ်လေးကျင်ငန်းလေးလုပ်ပြီးတော့နောက်ပိုင်းနောက်ပိုင်းကြတော့စိတ်ဆူးတိုက်ရေရေလိုလိုလိုက်ရုံပဲမှန်ပါဗျာဟင်စိတ်လေးကျင်လေးလုပ်တော့ကိုခံစားခြင်းနဲ့အာယုံလေးပဲကိုဒီစိတ်ကလေးဟာကိုယ်စိတ်ကလေးနဲ့ကိုကပ်မနေသေးဘူးလားနေပါရဲ့ဗျာဟင်အရှင်အာယုံခံစားလဲမျက်စိထိတ်ကပ်နေလိမ့်မယ် ဟင်အတန်အရုခါကညနားထိတ်မှာကိုယ်စိတ်ကလေးနဲ့ကြားတာလေးနဲ့သိတာလေးကပ်မနေဘူးလားကပ်နေပါဗျာအဲနှခေါင်းထိတ်ကနာနေနိုင်လားကပ်နေတာပါဗျာဟိုရှားထိတ်အန်ထိတ်မှာကောကပ်နေတာပါဗျာဟိုခြေလေးလက်တို့နဲ့ဖြစ်ရင်ကောကပ်တာပါအဲကိုယ်စိတ်ကလေးနဲ့ကိုယ်ကပ်နေပြီတွေးရင်ကြံရင်လည်းဟောမနှောကြည့်တာကလေးနဲ့သိစိတ်ကလေးနဲ့ကပ်နေပြီကပ်နေပါဗျာကပ်နေလို့ရှိရင်တို့ဘာလို့ရမလို့စူးစိုက်ရေးကိုတွားတော့မှန်ပါဗျာအဲတို့ပါတော့စိတ်လေးချင်းရေးခံမှာစူးစိုက်ရေးခံလို့ ပါဗျာသူရွာစကားနဲ့ပြောမှာပေါ့မှန်ပါဗျာဟင်သူဒါတော့သာစကားနဲ့ပြောရင်တော့တမထနဲ့ဝိပဿနာတို့ဒီလိုလားဟင်ဟုတ်ပါရဲ့ဗျာအဲထပြောရင်တော့သိက္ခာနဲ့ပြောရင်ပမာတိမပညာတို့မှန်ပါဗျာအဲ့ဒါသကလုံးတွေကများနေတာအတူတူပဲမှန်ပါဗျာအဲ့တော့စိတ်ကလေးကိုလေ့ကျင့်လို့လို့ကိုယ်စိတ်ကလေးနဲ့ကိုဖြစ်ရင်ဒါလေးစိုက်ပြီးတုံးထားပဲလွယ်လွယ်လေးဟင်ဒါလေးပဲလို့ပေါ့ဟုတ်ပါရဲ့ဗျာစိတ်ကလေးစိုက်စိတ်စိုက်ရေးစခန်းအဲ့တော့တို့စိတ်စိုက်ရေးစခန်းက ပါလို့မှာတော့ဆိုတော့ခုနကတို့ပြောတာစိတ်တန်ရှင်းရေးပြီးတော့ကိုယ်တန်ရှင်းရေးထင်တယ်ဟုတ်ပါရဲ့ဗျာဟင်စိတ်ငြိမ်းချမ်းရေးပြီးတော့ကိုယ်ငြိမ်းချမ်းရေးမဟုတ်လားကိုယ်ငြိမ်းချမ်းရေးပါဗျာကိုယ်ငြိမ်းချမ်းရေးငြိမ်းချမ်းရေးသုံးစိတ်တို့ယူရမှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ကိုယ်ငြိမ်းချမ်းရေးနဲ့ဘဝငြိမ်းချမ်းရေးရအောင်လုပ်ဖို့မှန်ပါဗျာဟင်အဲ့တော့ကိုယ်ငြိမ်းချမ်းရေးရဖို့ဒုတိယဒေသဆင့်တက်မယ်ဆိုသူတိုက်စိတ်ဝင်ရပြီမှန်ပါဗျာဝင်ရမှာပါဗျာအေးအဲ့ဒီသူတိုက်စိတ်ဝင်မဲ့နေတတ်မှတ်တော့တို့လေးခုတတ်မှတ်မယ်မှန်ပါဗျာ ဟင်လေးခုပတ်မှတ်မယ်နော်မှန်ပါဗျာဟင်ဘယ်ဟာတော့သူယုံမှန်ဖြစ်နေတဲ့အပိုင်းကိုတပိုင်းထားလိုက်မှန်ပါဗျာယုံမှန်ဆိုတော့များပါတကားမြင်ပြီဆိုတော့မြင်ပြီလေးဖြစ်နေတဲ့အပိုင်းမှန်ပါဗျာဟုတ်ကလားသူယောဂီတွေအားထုတ်နေကြအတိုင်းပြောရင်တော့နာသီဝလေးမှာဖြစ်ပြီထင်တယ်ဖြစ်ပြီပါဗျာဖြစ်ပြီအပြင်ကဘုဒ္ဓဘာတော့လာတွေ့တဲ့ဖြစ်တဲ့လူလေးတိုင်းနာသီကြားမှာ လေကအေးအေးဖြစ်ရင်ပြည်တာလေးကအေးပြီလေးမဟုတ်လားဟုတ်ပါရဲ့ဗျာငွေငွေထိတော့ငွေပြီအဲ့တော့ဟိုအပြင်းရဲ့အာယုတိုက်ခိုက်မှုတိုင်းဒီနာပြီးတာဖောက်ပြန်တယ်ဆိုတာမထင်ရှားဘူးလားထင်ရှားပါရဲ့ဗျာအပြင်းလေးအေးရင်သူအေးမှာပဲမှန်ပါဗျာဒီလိုသူလည်းနေမှာပဲအဲ့ငွေတော့ပြည်တာလေးကောငွေပြီးလေးပါပဲငွေပြီးအေးပြီးတော့လာမှာပေါ့သူရှိရတိုင်းပြည်တာမှန်ပါဗျာဒါဆိုတော့ပင်ကိုဒီလားအစွဲဒီလားဟောပင်ကိုဒီလေးဗျာ ဟင်မှန်ပါဗျာလက်ပင်ကိုဒီလေးဖြစ်လာပြီတဲ့တို့မှန်ပါဗျာအဲ့ဒီပင်ကိုဒီလေးနဲ့အဲ့ဒီဖြစ်ပြီဆိုတဲ့ဒါလေးရဲ့အဖြစ်ပိုင်းအဖြစ်ပိုင်းနယ်ကတနေမှန်ပါဗျာဟုတ်ကလားဗျဟုတ်ပါပြီဗျပြီးတော့အဲ့ဒီနယ်ကိုဆုံးရင်အပြက်ပိုင်းအာပါဗျာဟင်နောက်လေးသိမြောက်ကြတော့အဖြစ်လည်းမရှိ အပြက်လည်းမရှိတဲ့နေရာရောမှန်ပါဗျာဟင်ပါလို့တော့ဖြစ်ပြမသာငင်းတာခေါ်မှာပေါ့မှန်ပါဗျာနှခမ်းထုံကလောက်ပါပြီနော်မှန်ပါလေကံဆွဲခဲ့မလား မှတ်မိပါမှန်ပါဗျာဟင်ဟင်ယုံနာထိထိယုံနာလေးရဖြစ်ပိုင်းတစ်ပိုင်းဖြစ်ပိုင်းပြီးတော့အပြက်ကြီးတဲ့တစ်ပိုင်းမှန်ပါဗျာဟင်ပြီးတော့အဲ့ဒီအဖြစ်နဲ့အပြက်နဲ့ဖြစ်နေတဲ့သဘောတရားလေးရတစ်ပိုင်းမှန်ပါဗျာဟုတ်ကလားဟင်ဟုတ်ပါတယ်ဗျာတော့အဲ့ဒီယုံနာထိထိလေးရဲ့သဘောတရားလေးတောင်မဲ့အဲမရှိတော့တဲ့ဖြစ်ပြလွတ်တဲ့အပိုင်းကတစ်ပိုင်းမှန်ပါဗျာဒါပြင်တို့နယ်ကိုခွဲလိုက်တော့သိစိတ်ရင်းနယ်ဟာ၄ပိုင်းဖြစ်သွားမယ်၄ပိုင်းဖြစ်သွားပါတယ်ဗျာနယ်၄နယ်သို့မဟုတ်၄စိတ်ထင်တယ် ၄ဆင့်၄ဆင့်၄ဆင့်အဲ့ဒီ၄ဆင့်ထဲမှာတို့ပါရှိတော့ဆိုတော့တစ်ဆင့်နဲ့တစ်ဆင့်ကြားမှာနေသသုံးခုလည်းရှိရအောင်မယ်မှန်ပါရှိပါတယ်ဗျာဟင်ဘယ်နေသတွေတော့တို့ပါလို့တော့ဖြင့်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီလိုသုံးဟုတ်ပါတယ်ဒါစာသုံးနော်မှန်ပါဗျာအဲ့ဒါစာသုံးဆိုတော့တို့တရားဓမ္မတွေကဟိုစာအုပ်ထဲဟာတွေပြောနေတယ်လို့ထင်ပါဘူးဗျမှန်ပါဗျာကိုယ်ရှိတယ်လို့ထင်တာမမဟုတ်ကြပါဘူးအဲ့တော့ကိုယ်ရှိတာနဲ့ဆွဲနှုတ်ကြမှာခင်ဗျားတို့ကရမှာကြီးကို နိအဲ့တော့တို့ဒီအနိစ္စဆိုတာကပါဠိစကားကိုကွယ်ဓမ္မလိုတော့ဟိုလက်ကနေဖြစ်လက်ကနေပြောက်သွားမှန်ပါပါဗျာဟင်အဖြစ်ညာအပြောက်ညာလေးကလှုပ်ရှားမှုကိုဖြစ်လဲညာနဲ့ပြောက်လဲညာနဲ့ဒါရုပ်ကလေးဆိုပြောက်ရုပ်ကလေးဆိုပြောက်ဒါဆိုမြဲသလားမမြဲဘူးလားမမြဲပါဘူးဗျာမမြဲဘူးဆိုတဲ့သဘောလေးသွားသိရမှာဒီမှာဆိုင်တုတ်ကြီးနဲ့လာပြီးအနိစ္စလို့လာပြမှာမဟုတ်ဘူးမှန်ပါဗျာဟင်အဲ့ဒီ ဟိုရှုနေတာလေးရဲ့အဖြစ်ကလေးကတကယ်လဲလှုပ်နေဆိုပြောက်လှုပ်နေဆိုပြောက်အဲ့ဒါအနိစ္စနေတယ်ပဲမဟုတ်လားမှန်ပါဗျာအဲ့ဒါတို့အဖြစ်နဲ့အပြည့်ရဲ့နေစလို့မှတ်ခဲ့မှန်ပါဗျာဟင်တခါတို့အပြည့်ပိုင်းကနေပြီးတော့ဟိုသဘောတရားပိုင်းကိုသွားကနေကြတော့ဒုက္ခလက္ခဏာဖြစ်တဲ့တို့ပါတော့ဟင်မှတ်လိုက်တိုင်းတခါတော့ရှာမတွေ့တော့အောင်လေမသိတော့ပါဗျာဟင်တခါတော့ဘင်္ဂလို့ခေါ်မှာပေါ့အပြည့်ကြီးတယ်ပဲအဲမှတ်မမှားဘူးဒီနေရာလေး ပေါ်လာတဲ့ဒီနေရာမှာပျောက်ထွက်သွားတယ်ဒီနေရာမှာပေါ်လာတဲ့ဒီနေရာမှာပျောက်ထွက်သွားတယ်မှန်ပါဗျာဒုက္ခဆိုလို့လာပြီးဟိုနှင်းသေးတာမျိုးမဟုတ်ဘူးမှန်ပါဗျာရုပ်ကြည့်တော့လေဒီနေရာမှာဖြစ်ဒီနေရာမှာတို့ဘွယ်ခြင်းမသိတာဟုတ်ပါတယ်ဗျာသိတာလေးကောဒီနေရာမှာဖြစ်ဒီနေရာမှာတော့ဘွယ်ခြင်းမသိဘူးမှန်ပါဗျာရှိကိုဖြစ်ခြင်းကိုမရတော့တာမရပါဘူးအေးအဲ့ဒါကအပြည့်ပိုင်းနဲ့တို့ဒါတော့သဘောတရားပိုင်းရဲ့နေသာမှန်ပါဗျာမှန်ပြီ ပါဘူးဗျာဟောခုနကတို့ပါတော့သဘောတရားပိုင်းနဲ့သဘောတရားဖြစ်တဲ့ဖြစ်မှုပြက်မှုတော့မရှိတော့တဲ့အပိုင်းကြားကြတော့သဘောမျှပဲဆိုတော့အဲအနတ္တလက္ခဏာပိုင်းမှန်ပါဗျာစာလို့တော့တို့ကအနတ္တလို့သုံးတယ်မှန်ပါပါအဲ့ဒီဟာကိုတို့ညာမှာပြန်တဲ့ကာလကျတော့အနှစ်သားမရှိတဲ့အတွက်အပါရကထေနာလို့ဒီလိုပဲသုံးမှန်ပါဗျာတို့တကယ်ရှုတဲ့ယောဂီတူဦးကြတော့ရှုွက်တဲ့ရှိတဲ့ဒါလေးကိုကြည်ရင်ကြည်ရင်နဲ့ ကံရွတ်တယ်လို့မရတဲ့သဘောလေးပဲရှိတာမှန်ပါဗျာဟင်အဲဒါတော့မှပါဘလို့တို့ရှုခွက်ထဲလာပြီးတော့ကိုအနာတာလို့ခိုက်လို့ကြည်လာပြမှာမဟုတ်ဘူးမှန်ပါဗျာအဲ့တော့အနာတာဆိုတာလေတို့ပါတော့ပြညာစကားပဲမှန်ပါဗျာအဲ့ဒီအနာတာလို့ပြညာထိုးခံရတဲ့အဲ့ဒီသဘောလေးရဲ့ကံရွတ်တယ်လို့မရတာလေးကိုမြင်ရမှာမှန်ပါဗျာဒါလေးမြင်မှလည်းတို့ခုနကတည်းကအစွဲကင်းပြီးတော့အညီရလို့မှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တို့ဒီ နယ်ကြီး၄ခုရဲ့ကြားမှာနေစ၃ခုလို့သတ်မှတ်ခဲ့ပါမှန်ပါဗျာဟင်ဟုတ်ကလားဟင်ဟုတ်ပါပြီဗျာသဘောပေါက်ပလားဟုတ်ပါတယ်အဲ့ဒီသဘောပေါက်တော့တို့ဟိုခုသွားမှာကဟိုစိတ်ငြိမ်းချမ်းရေးရပြီးတော့ဒီဘက်မှာကိုငြိမ်းချမ်းရေးမဟုတ်ဘူးလားဟုတ်ပါတယ်ဗျာဟင်အဲ့ကိုငြိမ်းချမ်းရအောင်တို့လုပ်ရမှာကိုငြိမ်းချမ်းရေးရအောင်လုပ်ချင်လို့ရှိရင်ငါရှိမရှိဒါကြည့်ရမှာမှန်ပါပါဗျာဟင်တို့လုပ်ရတာကကိုနဲ့စိတ်ထင်တယ် ဟုတ်ပါတယ်ဗျာဘုံမိုးအထိတော့သိတယ်ဟုတ်ပါတယ်ဗျာဟင်ဒီလိထာတွေမှာများလုံချိန်စိတ်ကလေးပေါ်မှထားပြီးတော့နှုတ်နဲ့တိုင်ရင်နှုတ်နဲ့လုံလိမ့်မယ်မှန်ပါဗျာအဲခြေနဲ့တိုင်ရင်ခြေနဲ့လုံလုံမှာမဟုတ်လားဟုတ်ပါတယ်ဗျာဟုတ်ကလားဟုတ်ပါတယ်ဗျာဟင်အဲ့တော့စိတ်ခိုင်းတာကိုကိုလုံရတာမဟုတ်လားဟုတ်ပါတယ်ဗျာတို့အဓိကကဒါပဲကွသို့တော့တို့ကဒါလုံလို့ငါလုံလိုက်ခါဟုတ်ပါတယ်ဗျာဒီလိုလားဟဲ့ဒီလိုလားပါဗျာငါလုံခါငါလုံတာလို့ခါပါတယ်ဗျာ ဟုတ်ပါမလားဟုတ်ပါပါဗျာဟင်ဟင်အဲ့တော့တို့ပြောနေကြအတိုင်းတော့ဗျာဥမာမဲ့ဟိုကိုယ်တက္ကမကြီးကမျိုးတဲ့ပါကိုငါပါဆိုတာကနားထောင်ကောင်းပြီဗျာမှန်ပါဗျာဟင်ဟင်မှန်ပါဗျာဒီကိုအိမ်ကတို့ပါတော့ညငါမကြီးကမျိုးတဲ့ပါတော့တယ်လို့ပြောတော့ငါငါပါလို့ပြောတာဗျာငါငါမှန်ပါဗျာဟင်ဟို ကိုယ်တက္ကမကြီးကမိုးလို့ငါသားဆိုတာနားထောင်လို့ကောင်းတယ်ဗျ။ညီမကြီးကမိုးတာတော့ညံ့ညားဆိုတော့ဘယ်လိုလဲ။ဒီလိုပဲပြောတာပဲဗျာ။တိုင်းတယောက်မှာပါတော့ကံမှာပါတော့ခင်ဗျာ။မှန်ပါဗျာ။ကျန်တဲ့လူကမချောက်တာဘူးဗျာ။ဒီလိုတော့ပြောမိပါတယ်ဗျာ။ဟုတ်ကဲ့။မှန်ပါဗျာ။အဲ့ဒါနားထောင်လို့ကောင်းလား။ကောင်းပါဘူးဗျာ။အဲ့တော့တို့ပြည်စည်းဟိုဖယ်ဖို့ရှိတော့ထားတာတော့ဒီပြည်စည်းတစ်ခုကိုငါပြည်စည်းလို့ ငယ်လေးပြီးလေးတတ်မှတ်လိုက်ရင်ကျန်တဲ့ကိုယ်ကသူ့ပစ္စည်းအလိုလိုဖြစ်သွားပြီမှန်ပါဗျာဟင်တခုကိုပြီးတိုင်းလိုက်ရင်လေမှန်ပါဗျာဟောတို့မျိုးတွေမှာကိုယ်ပြီးလေးနဲ့ကိုယ်ဝိုင်းတော့ဒါကပစုချမ်းဒါကပစုချမ်းဟိုဒါတို့ဟိုခြံနံပါတ်ဘလောက်ဘလောက်နဲ့ဘလောက်ရှုပ်တော့ဟုတ်ပါရဲ့ဗျာဟိုတို့တို့လာသမားဗျာဒါခြံနံပါတ်မှမရှိပါဘူးဟိုငါပစ္စည်းတွေနဲ့ပြီးမှမတိုင်းဘူးမှန်ပါဗျာဟင်အဲငါပစ္စည်းဒီဘက်ကငါဆိုတော့စီးတာထားလို့ဟိုဘက်မှာပြူချလာပြီးပေါ်နေတာ ပါဗျာအဲ့တော့ငါနဲ့သူနဲ့နှစ်ခုရှိလို့ရှိရင်တော့အတိုက်ခံရင်းခုံကလွတ်ကြမလားမလွတ်ပါဘူးဗျာဘယ်တော့ကိုချမ်းသာမလဲမချမ်းသာပါဘူးဗျာကိုငင်းချမ်းရေးဘယ်တော့ရမလဲမရနိုင်ပါဗျာဟင်ကိုငင်းချမ်းရေးရောတဲ့နဲ့တော့လိုချင်လားလိုချင်ပါတယ်ဗျာဟုတ်တာမလားဗျာဟင်ကိုငင်းချမ်းရေးလိုချင်ရင်ကိုငင်းချမ်းရေးရတဲ့နည်းပြရင်ယူမှာလားဗျာယူပါတယ်ဗျာဟုတ်တာမလားဗျာဟုတ်ပါဗျာဟင်တော်တော်လေးတော့မားလာပါပြီ ဟုတ်ပါဘူးပါတယ်ဗျာကိုရှင်ကြံကြီးဟင်တိုင်းတို့ကတော့အကုန်လုံးဥပုသ္ဖောင်းဝိညာဉ်သုံးပါမယ်ဗျာဟုတ်ပါမလားဗျာမှန်ပါဗျာဟင်ဥပုသ္ဖောင်းဝိညာဉ်ဟင်ဒီနေရာမှာမဟုတ်တဲ့စကားပြောအောင်မယ်တို့ရန်ကုန်ကအယူဥပမာပြောလို့ပြောရမှာပေါ့ဟင်ငါကင်းငါကင်းတဲ့နီးလေးနဲ့ဟိုဆက်တက်လို့ပြောတာပါတို့ရန်ကုန်ကြတော့ခွေးလို့ခွေးလို့နေကအများကြီးဗျာ နာနေနာနေမှာတိုင်ရှင်မရှိတဲ့ခွေးတွေအဲ့ဒါမြူဖွဲ့ကနေပြီးတော့တုတ်တင်ရင်တော့ဘာလို့ရတော့အမဲတပြည့်ရတယ်ဗျမှန်ပါဗျအဲအမဲတပြည့်တော့ခွေးဆိုတော့ဘာသိတာမှလို့ဗျအကုန်စားတာပဲမှန်ပါဗျဟင်ဒါပါပြီးဘာဖြစ်မလို့အကြောင်းလည်းမသိဘူးအကျိုးလည်းမသိဘူးအကွမ်းလည်းမသိဘူးအဆိုးလည်းမသိဘူးစားတာပဲအဲစားတော့သေးရောခွေးတွေတခါတော့မြူနီတပကာကြီးနဲ့ကျင်းကျင်းတင်းတင်းသွားတယ်အဲ့ဒါဥပမာနာတွေ့တော့မှတ်ချက်ချတယ်ဗျဒီအစိုးရလူဘာမဝဘူးတဲ့ ငါသာသူကဖြစ်ရင်ဒီလိုမလုပ်ဘူးတဲ့ကမှန်ပါဗျာဘယ်လိုလုပ်မှာတော့ဥပမာကိုခွေးကြီးတွေမန်းလေးတို့ပြီးတော့ခွေးမတွေရံကုန်ထားဘာဖြစ်မှာတော့ကွာဟင်ဟင်ဟင်ဟင်ဟင်ဟင်မင်းဒီလိုဆိုရင်ငင်းချမ်းရအောင်ဗျာဒီလိုဆိုရင်ငင်းချမ်းရမှာပါဗျာဘယ်လိုလဲဥပမာပန်စိမံကိန်း မေးကြည့်ပါအေးပြတခါကြီးကတော့ကောင်းပါလေပြောတာဟင်တို့တို့ဘာလို့တရားထုတ်တဲ့တခါကြီးမေးကြည့်ပါဦးအဲ့ဒီမြင်ချင်ယူမလားဥပမောင်စီမံကိန်းတိုင်းခုတော့မြင်ချင်ပါဘူးရဟောဗျာဟင်ငင်းချင်ရေးလိုချင်လို့ဆိုတော့ငင်းချင်ရေးအကြောင်းပြောပါလေဗျာတကယ်ရတော့လည်းမလိုချင်ဘူးလို့ဖြစ်သွားတယ်ဗျာဟုတ်ကလားဟင်ငယ်ရတော့လည်းယူချင်တာဗျာဟုတ်ကလားဟင်ဟင်အဲ့ဒါဥပမာစိတ်မှန်ခိမ့်ပဲ ပါဗျာဟင်တို့ကတော့ဥပမာစီမံကိန်းမလိုက်ရပါဘူးဟင်မှန်ပါဗျာခုနပြောတဲ့ထိတာလေးနဲ့ပြီးတာလေးသူတို့စိတ်ကလေးကဒီမှာတက်ကနေလာမဟုတ်လားကွမှန်ပါဗျာဒါလေးကိုပြီးပေါ်ကိုတို့ပါတော့စိတ်စိုက်အားလေးသုံးရမှာမဟုတ်လားဟုတ်ပါတယ်စိုက်အားသုံးတယ်ဆိုတဲ့ကဝရိယပါလို့ထင်တယ်ပါပါဝရိယတိုးပါလို့ပြောတာဒါဖြစ်လို့ဟိုကစိတ်ငြိမ်သက်မှုဆိုတဲ့တမာတိဖြစ်လာပြီလေမှန်ပါဗျာတမာတိပြီးတော့တမာတာဖြစ်ရင်ဝရိယကတမာတာတိုးရမယ် သူတို့ချိန်ဝင်ရှာညီးညီးမှခရီးသွားလို့ရမှာမှန်ပါဗျာဟင်ဒီဘက်ကသရာအားကဖြစ်ပြမြင်လာလို့တက်လာရင်ဟိုဘက်ကကွဲပြားပြီးတဲ့ပညာအားကလိုက်ခဲ့ရမှာမှန်ပါဗျာသူတို့ချင်းချင်းတဘူတာညီးညီးမှတို့သွားခြင်းနဲ့လမ်းကိုတန်းတန်းသွားလို့ရမှာမှန်ပါဗျာဟင်အဲ့တော့တို့ဒီအဲထီးတဲ့နေရာပေါ်မှာကတ်နေတဲ့အသိလေးကိုစိုက်အားကောင်းကောင်းနဲ့တုံလိုက်လို့ရှိရင်ထီးတာလေးကတခုချင်တယ်ဟဲ့မှန်ပါဗျာသိတာလေးကတော့တခုပါဗျာ ဟင်ပြီးတာလေးကဝင်ဖြီးလို့ရပါလားမရပါဘူးဗျာဖြီးတာလေးကောသူဝင်ပြီးလို့ရပါလားမရပါဘူးဗျာနှစ်ခုပေါင်းမှလမ်းတစ်ကြောင်းနဲ့တတိပါမှန်ပါဗျာဟင်နှစ်ခုပေါင်းမှလမ်းတစ်ကြောင်းနဲ့တတိပါမဟုတ်လားဟုတ်ပါရဲ့ဗျာဒီဒါလေးကိုတို့စိုက်ကြည့်နေလို့ထိတာလေးကထိတာလေးတိတာလေးကတိတာလေးဆိုရင်ငါရှိသေးလားမရှိပါဘူးဗျာငါမရှိရင်သူရောမပေါ်ပါဘူးဗျာဒီလိုဆိုကိုယ်ပဲလို့နေမလို့ဗျာကိုချမ်းသာပါတယ်ဗျာဟင် ခံစားလိုက်တဲ့အာယုံလည်းခံစားမှန်ပါဗျာဟင်ခံစားရမလားငါဝင်မရှုပ်တော့ဘူးလေမှန်ပါဗျာဟဲ့ငါဝင်ရှုပ်လို့ဖြစ်နိုင်တဲ့ဒုက္ခိရိတာတွေဝင်ဦးမလားဗျာတို့တို့ဒီတိုင်းသွားရမှာမှန်ပါဗျာဟင်ဒါလေးတော့သွားနိုင်မှာပါသဘောကျပါဗျာဟုတ်ပါပါဗျာဟုတ်ပါဟုတ်ပါမလားဗျာမှန်ပါဗျာဟင်အိမ်ကြတော့တမျိုးဖြစ်သွားမှာပါဗျာမဖြစ်တော့ပါဘူးဗျာသွားနေပြီးသွားပါဗျာဟင် ခလုတ်တိုက်ထားနဲ့ကြောင်းမို့ကြောင်းမှာလားဗျာတခါတခါပဲလည်းကြောင်းကောင်းပါပဲဗျာတခါတည်းဘယ်နဲ့တော့တခါတည်းမလားတော့ပြန်ကျင်ရမှာပဲဗျာဟင်တိတ်တိတ်ဓာလေးနဲ့သွားနေရမှာပဲအဲမှလိုက်ရှာဖို့မလိုပါဘူးဒီကဒီထိတယ်ပေါ်တိတယ်ပေါ်မှတ်ရင်ကိုမှတ်တဲ့နေရာကအကြောင်းလေးကိုသဘောပေါက်သွားတာကိုတရားပေါက်တယ်လို့ခေါ်တရားတရားရလို့ပြီးကြမှမရှိပဲနဲ့မှန်ပါဗျာဒီသူ့ရဲ့ဖြစ်နေတဲ့အကြောင်းကံလေးသဘောပေါက်ဖို့ပဲလေမှန်ပါဗျာအဲ့တော့ငရုတ်တိပါရင် ဆန့်နေတဲ့သဘောလေးကိုသဘောပေါက်သွားရတာငါတို့ဒီကမ္မထအောင်သွားလိမ့်မယ်မှန်ပါပါဗျာခင်ဗျာကဝင်တော့ချိုးတဲ့တတ္တိလေးမရှိဘူးလားရှိပါပါဗျာအဲ့ဒီချိုးတဲ့တတ္တိလေးနဲ့ချိုးမှပြနေတာလေးနဲ့သူတို့နှစ်ခုရဲ့လှုပ်ရှားပုံကိုသဘောပေါက်သွားရင်တို့ဒါတော့ခင်ဗျာကမ္မထအောင်သွားတာပဲမှန်ပါဗျာဟင်အဲ့တော့တို့ခင်ဗျာတိုင်းနဲ့အဲ့ဒါလေးကြည့်ရင်ကြည့်ရင်နဲ့ဒီနာမောင်ချုပ်ကနေဖြစ်ချုပ်ကနေပြောက်သွားရင်အနိစ္စလက္ခဏာတွေလိုက်ရှာဖို့လိုသေးလားမလိုပါဘူးဗျာဟင်မိုင်းမိုင်းနဲ့ဒီနေရာမှာရင်ဘောဒီနေရာမှာရင်ပြောက်သွားရင်ဒုက္ခလက္ခဏာကိုရှာဖို့လိုသေးလားမလိုပါဘူးဗျာအဲဒီ ဟိုခြွေတဲ့တတ်တင်လေးကြည့်လိုက်တဲ့ရိတ်ကလေးဆိုရှာမတွေ့တော့ဘူးရိတ်ကလေးဆိုရှာမတွေ့တော့ဘူးအနတ္တလက္ခဏာရောရှာဖို့လိုသေးလားမလိုပါဘူးဗျာရှာနဲ့အဆင်းနဲ့ပြောရင်များပါတယ်ဒီမှာတတိတလုံးကင်ခံတယ်အကုန်ပြီးသွားပြီပြီးသွားပါပြီဗျာဟင်စိတ်ဆိုင်တယ်ဆိုတော့ဝရိယနဲ့တတိပါပြီမဟုတ်လားပါပါတယ်ဗျာစိတ်ကသူ့ကြီးထဲမှာမရပဲမှားပါဗျာအဲ့တော့တို့ပါတော့ပစ္စည်းတစ်ခုကိုခုတ်ချင်တဲ့နေရာဓာတ်ရယ်တရိုးရယ်လက်ရယ်သုံးခုပေါင်းမှအဲ့ဒီပစ္စည်းခုတ်လို့ရတယ်လို့ပဲမှန်ပါဗျာဟင်ခုနကအတူလေးကဓာတ်နဲ့တူတယ် မှန်ပါဗျာသိစရာရှိတာ तू သိရမှာဟုတ်ပါတယ်ဗျာဟိုဒီဒီဓာလေးကိုခုတ်ချင်ရင်ဒရုခံရတာမဟုတ်ဘူးလားခံရပါတယ်ဗျာအဲဒရုဟိုဓာနဲ့ခုတ်လို့ရတာမလို့ဒရုခံခုတ်ရတာဟုတ်ပါတယ်ဗျာဒရုခံခုတ်မှခုတ်လို့ကျင်တာအချိန်စားရတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ဒီဒရုကိုဟိုဓာနဲ့ဒရုတော့ရှိပြီလက်မပါတဲ့နဲ့ကောအချိန်စားအားရမလားရနိုင်ပါဗျာအဲအဲ့ဒီတိုင်းကဝရိယဆိုတဲ့လက်ကင်အားမှန်ပါဗျာဝရိယရှိတာတတိဆိုတဲ့ဒရုမှန်ပါဗျာအဲတတိရှိတာအပိဆိုတဲ့ဓာမှန်ပါဗျာအဲသူတို့သုံးချက်နဲ့တွားမှာကြည့်တယ်ဗျာ ပါဗျာပြည့်တတ်တဲ့နည်းနဲ့မှတ်တာဗျာတို့ဒီရတော့ပါတော့ရွာတဲ့ကနဲ့တိုက်ဆိုင်တဲ့ရွာတဲ့ကမ္မထမ်းဖြစ်တဲ့အာယုခံစားနည်းနဲ့ကပြောမှာပါဗျာမှန်ပါဗျာဟုတ်ကလားဟိဟုတ်ပါတယ်ဗျာဟင်အဲ့တော့တို့ဒီထိတာလေးကထိနေတယ်ပြီးတာလေးကပြီးနေတယ်တို့စိတ်ဆိုင်အားနဲ့ရှုလိုက်ဒါပဲတွေ့တော့မှာပေါ့ဟုတ်ပါတယ်ဗျာအဲငါမရှိရင်သူလည်းမရှိတော့ဘူးမရှိတော့ပါဘူးဗျာဟင်ဒီလိုဆိုစိတ်ရင်းရှင်းသွားပြီထင်တယ်ရှင်းသွားပါပြီဗျာဟင်ငါကငါပဲသူကသူပဲ ပါဗျာဒီလိုဆိုငါသားဆိုတာငါကငါပဲပါကပါပဲမှန်ပါဗျာဟင်ငါဘက်မှာပါပစ္စည်းရှိသလားမရှိပါဘူးဗျာငါဘက်မှာငါပစ္စည်းရှိသလားမရှိပါဘူးဗျာဒီလိုဆိုငါနဲ့သားသိရှင်းမိတာပေါ့သိတာပါဗျာဟုတ်ကလားဟုတ်ပါဗျာအင်းတခါကြီးကြဟဲ့တခါကြီးဒီမှာရှိနေတော့ဟိုဘာလို့သူ့ဖြစ်မရှိလို့ပါဆိုတော့ကျောင်းတော်ကရံစားတခါကြီးသားကိုဟိုကလာပြီးတော့ထိုးဟဲကြိတ်ဟဲနဲ့လုံနေလိမ့်မယ်တခါကြီးကကြံသွားတဲ့ချိန်နဲ့ပတ်သိန်းကြုံကပတ်နေလို့ တတိယလုံးပါပဲဗျာသားလေငါနဲ့ဘာဆိုင်လို့အဲ့ဒီချိန်ကငါနဲ့သားနဲ့ပေါင်းရတော့မှာဗျာအာအဲ့ဒီချိန်ကခွဲတာဗျာဟုတ်လားဗျာမှန်ပါဗျာဒါဖြင့်တကာကြီးရာကဟွာလာရဲ့သူရဘွယ်ရမယ်စစ်မှာမဟုတ်ပဲကွယ်စာပြငွေတလဲဆုနဲ့ပြီးမဲ့စစ်နေတူပါပဲမှန်ပါဗျာဟင်တို့သူရဘွယ်ကပဲချိန်နာရတာတော့ဟိုရှင်းထမ်းရောက်ပြီးတော့တရားနဲ့တရားတိုက်ပြီးလို့အောင်းမှရတာ ဆံပြောင်းလို့ဆိုလို့ဆိုတာဒီသင်္นานလေးရရတာမဟုတ်လားဟုတ်ပါတယ်ဗျာသင်္นานမှာသဘောပေါက်ရရတာပဲအဲစီကံဟိုဒီရရတာပဲမဟုတ်လားဟုတ်ပါတယ်ဗျာအဲ့တော့ဒုဒကာကြီးရတဲ့ဆိုတာပါတော့သူလားသူလားမဟုတ်ပါဘူးဗျာဘာဖြစ်လို့လဲတိုက်မှမတိုက်ရသေးဘူးအိမ်မောရတွေ့ရမယ်မှန်ပါဗျာဟင်ဟိုဟိုဘာလို့ငါသားဆိုတော့ဆွဲရှိထားနဲ့မှန်ပါဗျာဟဲ့တကယ်လို့တတိလေးရှိနေလို့ရှိရင်မြင်တာမသိတာပဲတွေ့မှာပေါ့ န်ပါဗျာတို့လို့သိရကေပါကေပါလို့အော်နေရင်ကြားတာနဲ့သိတာနဲ့ရပ်သွားမှာပေါ့မှန်ပါဗျာဟင်ဒီလိုဆိုငါသားကိုကြည့်ရေဟိုလူလားသိဆိုတဲ့ချစ်စိတ်ဝင်မလားမရှိပါဘူးဗျာငါသားဆိုရင်တစ်ဖက်ကသူသားဖြစ်မသွားဘူးလားသူသားကိုမြည်ဖြစ်မယ်မုန်းစိတ်ဒေါသဝင်မလားဝင်ပါဘူးဗျာဝင်နိုင်တော့ဘူးပါကြပြီမလို့မိဘနှစ်ပါးကမွေးတဲ့ယောက်ျားဟာပါကြည့်တယ်မဟုတ်လားဟုတ်ပါတယ်ဗျာသားနှစ်ယောက်ရံဖြစ်တာပဲမြင်တော့မယ်မှန်ပါဗျာဟင် မိဘနှစ်ပါးကမျိုးတဲ့မိန်းကလေးတမိသမဟုတ်လားဟုတ်ပါတယ်ဗျာအဲ့တော့တို့ပါတော့မြင်တာနဲ့သိတာကြားတာနဲ့သိတာဘယ်နှခုရှိလို့ရှိရင်တမိနှစ်ယောက်ရံဖြစ်တာပဲတွေ့လိမ့်မယ်မှန်ပါဗျာဒီလိုတို့သားမျိုးယောက်ရံဖြစ်နေလို့ရှိရင်တို့အိမ်ကမိဘမျိုးယောက်ရံဟိုကိုမွေးထားတဲ့မိဘမျိုးယောက်ရံဖြစ်တော့ဘယ်လိုတက်လိုက်သလားကြားကဝင်မလားကြားဝင်ပါတယ်ဗျာအခုဒီများသားနဲ့ကိုသားဖြစ်တော့ဘယ်လိုလုပ်လို့ကိုသားမျိုးတော့ဖြစ်ဖြစ်ပါဗျာ ဘယ်ဘယ်လိုလုပ်ပြီးတော့ကိုသားမဟုတ်တာတော့မြတ်သားမဟုတ်ဘူးလားသားတော့သားဗျာကိုကတနာသူ့အာယုံမရှိဘူးဗျာဘာဖြစ်လို့တော့မြတ်ကိုသားကိုလားငါသားတို့ငါနဲ့အာယုံရှိတာဗျာကွဲသွားပြီလေခုနကခုနကကွဲတာဗျာအတွေ့ကြတော့မကွဲဖြစ်သွားတယ်ဗျာကြမ်းညံဖမှန်ဗျာတိုင်းပူရဖို့တော့ရအောင်လို့တရားရမှာမဟုတ်ပါဘူးဗျာ ။ဟုတ်မတခါကြီးမရဘူးနဲ့တို့တန်တဲ့ဒိဋ္ဌကရမှာပါဝိုင်းကြီးကုန်ပြီ။ရကြမှာပါဗျာ။ဟင်ဒီတော့တယောက်တည်းပါဗျာ။ဟုတ်ဟုတ်ပါမှာဗျာ။မှန်ပါဗျာ။ဒီတန်တာရိယရမှာတခါကြီးလေ။ရမှာပါဗျာ။ဝိုင်းကြီးမှာတို့ကလေးညာအုပ်စုဟောပဲနဲ့တော့ကလေးညာပါလားဗျ။အတွေ့မနိုင်ဘူးဗျာ။ဟင်ဒီတော့အတွေ့မနိုင်ဘူးဗျာ။ဟုတ်ကလားဟဲ့။မှန်ပါဗျာ။တို့ကလေးအုပ်စုဘက်ကဟောဘယ်လိုရမှာပေါ်ပါမလား။အကြီးဆုံးကလည်းရမှာပါပဲဗျာ။တို့ကလေးကြီးတို့လေ။ ဗျာဘုရားကြီးတော့ရလို့မလားဗျာဟင်မမကြီးနဲ့လောက်ရနားမလဲဟုတ်ဟင်တို့ဖိုးကလေးကြီးတို့ကဟောရရလို့ပေါ်ပါမလားတို့မပေါ်ပါဘူးဗျာဟင်ဟောအကြီးကဲတို့ဟုတ်ပါဟောအကြီးကဲတို့ကတော့ရမယ်လားမသိဘူးဗျာအကြီးကဲပါဆိုမှဘယ်လိုလုပ်ရမှာတော့အကြီးကဲကဘာလို့ ကြီးလိုက်ကြလို့မလို့ဒီကလည်းမရနိုင်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ဟင်ဟင်အဲဒါရယ်ကြီးလိုက်ကြလို့ဗျာတန်ဆိုတခါကြီးဘက်ကအခေါ်ရရဘူးပေါ့ခေါ်ရတော့ပါဗျာအေးအာမခင်နဲ့ဒီတိုင်းမနေအေးခုတော့အာမခင်ဦးဗျာဘော်ဗျာပေါ်နေလို့ရှိသေးတယ်ဗျာဟုတ်ကလားဗျာအေးအေးအေးအေးဟင်အဲ့တော့တို့စိတ်ဆိုင်ရေးစကားဆိုတာအဲ့ဒီဒါတော့ဖြီးတာလေးနဲ့ပြီးတာလေးအကြောင်းကိုတပန့်ပြီးတခါပြီးမြင်မြင်လေးစိုက်ခိုင်းတာ ဟုတ်ကလားဗျမှန်ပါဗျအဲအဲ့ဒီဒီသွားရမယ်အဲ့တော့ဒီသွားနေလို့ရှိရင်လည်းကိုမှတ်လို့တဲ့နေရာမှတ်ပါတနေရာကိုဒါလေးနှစ်ခုကွဲသွားရင်ပါတဲ့နေရာကလည်းကွဲတော့တာပဲမှန်ပါဗျနေလည်းဒီတိုင်းမကွဲတော့တာပဲမှန်ပါဗျအဲ့တော့ဒီအတီလေးတစ်ခုကိုဟိုနာပြီးပါကနေပြီးတော့ကိုထိတာလေးကတနေရာပြတာလေးကတနေရာသူတို့နှစ်ခုထိမှုနဲ့တွေ့ရင်နှစ်ခုပေါင်းမှတကြောင်တော့ကိစ္စတစ်ခုပြီးတယ်မှန်ပါဗျဟောအိပ်ကျော်နေတဲ့အချိန်ထိတာတော့ရှိတယ်ပြီးတာမရှိဘူး တော့ရှင်ဘယ်လောက်ပါကြိုက်ကြိုက်ပြီလားမရှိပါဗျာဒီကြိုက်တော့ဟောမရှိပါဗျာအဲညံညာနေတာဟောမရှိပါဗျာဒါဖြစ်လို့တော့ဘုရားကအတိမှုမှမပါပဲသိမှုမပါလို့ပါဗျာအင်းဟင်သူတို့နှစ်ခုပေါင်းမှတလို့ဆိုတာထင်ရှားလောက်ပါတယ်ဟင်သူတို့နှစ်ခုပေါင်းမှတလို့မဟုတ်ဘူးလားမှန်ပါဗျာသူတို့နှစ်ခုမပေါင်းတဲ့ချိန်ကျတော့သူတို့အလို့ခုနအမှုဖြစ်သေးသလားမဖြစ်ပါဘူးအလို့ဆိုတော့အလို့မဖြစ်တော့ဘူးညာအိတ်ကြတာနဲ့ မှန်ပါဗျာဟုတ်ကလားဟဲ့ဟုတ်ပါတယ်ဗျာအဲ့တော့ဒီဖြီးမှုနဲ့ပြီးမှုလေးသူတို့နှစ်ခုဝဲနေတာလေးကိုမြင်အောင်ကြည့်ရတယ်မှန်ပါဗျာအဲ့တော့ဖြီးတာကလှုပ်ရှားရတယ်ပြီးတာကလှုပ်ရှားမှန်ပြီးတယ်ဒီလိုထင်တယ်ဟုတ်ပါတယ်ဗျာဟင်ဖြီးတာကလှုပ်ရှားတာဟုတ်ကလားဟဲ့ဟုတ်ပါတယ်ဗျာပြီးတာကအေးလှုပ်ရှားမှန်ပြီးတာဒါလေးထင်တယ်ဟဲ့ဟုတ်ပါတယ်ဗျာဒီမှာလှုပ်ရှားမှန်ပြီးတာပဲပြောကြည့်သမားပဲမှန်ပါဗျာဟင်အဲဖြီးတာကတော့ခုနကတို့ဒါတို့ပြောကြသမားပဲမှန်ပါအာယုံနဲ့တိုက်ခိုက်ကြတာလေမှန်ပါ မှန်ပါဗျာဒီမျိုးကုသကအာယုနဲ့ကုသကအခန္ဓာနဲ့တက်ခိုက်တာလေဒီမျိုးကုသကအာယုနဲ့ကုသကအခန္ဓာနဲ့တိုက်ဆိုင်ကြတာလေမှန်ပါဗျာဟုတ်ကလားဟဲ့ဟုတ်ပါအေးအဲ့ဒါလေးကိုတို့တိုက်ကြည့်နေဒါလေးနှစ်ခုသေးချာကြည့်တဲ့အခါစိတ်ခိုင်းမှကိုလို့ရတာဗျမှန်ပါဗျာတို့ပြင်ဆက်ကြည့်ပါလားခြေကလေးရပ်ပြီးသေချာကြည့်သားစိတ်ကလေးကဘယ်ဘက်ကိုညှို့မှဘယ်ဘက်ရင်ထွက်ရတာမှန်ပါဗျာခုန်ထွက်လို့ရတာမှမဟုတ်ပဲ ပြောပါရဲ့ဗျာဟင်မရပါဘူးတလားသိတယ်မယ်တလားသိပါဘူးအဲ့တော့တွေ့တာတော့စိတ်ကလေးကဘယ်ဘက်ရောက်မှဘယ်ဘက်ကသတ်ထွက်ရတာမှန်ပါဗျာစိတ်ကလေးကညာဘက်ရောက်မှညာဘက်ကသတ်ထွက်ရတာမဟုတ်လားဟုတ်ပါရဲ့ဗျာဟင်တွေ့တာတော့ဟိုမတ်တိုက်မျက်နှာမူလာကနေတော့ဟိုဘယ်ညာကိုလှည့်ခြင်းနဲ့နေရာပေးချာကြည့်ကဘယ်ဘက်ကိုလှည့်လို့သိချင်းမှကိုကြီးဘယ်ဘက်ကိုပါသွားတာဟုတ်ပါရဲ့ဗျာညာဘက်ကိုလှည့်လို့သိချင်းမှကိုကြီးညာဘက်ကိုပါသွားတာမဟုတ်လားဟုတ်ပါဗျာဟုတ်ကလားဗျာဟုတ်ပါဟင် အဲ့ဒီထိသေချာချာစိုက်ကြည့်လို့ရှိရင်ဒုတိယအဲ့လောက်ထိတို့မြင်လာတယ်မှန်ပါဗျာဒါတရားပကမပြတာလားဒိဋ္ဌကမကြည့်တာလားဒိဋ္ဌကမကြည့်ရတာဗျာဟုတ်တယ်နော်ဒါတရားကနေတိုင်းလုံးနေတာမဟုတ်ဘူးလားမှန်ပါဗျာကြာရင်မှတ်ပါလေလုံးနေတာပါဗျာဘယ်ကတတ်ထွက်တယ်လဲပြီးပြီမသိပါဘူးဗျာဟင်ဘယ်ကတတ်လှည့်တယ်လဲမသိပါဘူးဗျာဘာဖြစ်လို့လဲမသိတော့ပါဘူးမသိလို့ တရားမရှိလို့မဟုတ်ဘူးတရားမကြည့်လို့ဖြစ်တာတရားကိုရှိပါတယ်ဗျာတရားမကြည့်လို့ထင်တယ်တတိတော်ကမကြည့်လို့မသိတာပါဗျာအဲမကြည့်လို့မသိတာမှန်ပါဗျာဟင်ဘာဖြစ်လို့လဲထားဆိုတဲ့နေရာမှာစိတ်လေးကျင်ကဘယ်မလုပ်ခဲ့ဘူးမှန်ပါဗျာအဲစိတ်လေးကျင်ကလုံးလို့ဖြစ်ခဲ့ပြီးတော့အောင်လဲစိတ်စူးတိုင်းစခန်းကိုမကူးလို့မှန်ပါဗျာဟုတ်ကဲ့လားဟုတ်ပါတယ်ဗျာဟင်အဲ့တော့တို့စိတ်စိတ်တို့ဘာတို့စိတ်တိုက်တဲ့နေရာထိအောင်ကြည့်ရမယ် ဒါလေးနဲ့တို့စိုက်သွားလို့ရှိရင်နောက်တော့တို့ရဲ့ဟိုတို့ပထမနယ်ဖြစ်တဲ့လှူရှားမှုဥရိယဘုရားရှိအောင်ပေါ့ဗျာမှန်ပါဗျာဟင်ပြီးတော့ဓမ္မပနာဆိုတော့တို့ဒါတော့လက္ခဏာရောတတ္တိလေးတွေကြာဒါတို့ပထမနယ်မှာတွေ့ရမှာပဲမှန်ပါဗျာအဲတွေ့လေဆိုဒီမှာပဲစိုက်ကြည့်ရမှာလားမှန်ပါဗျာတခြားဘယ်မှာရှာလို့မလို့တွေ့ကြောင်းလေးပြီးတာကိုဒါတရားတွေ့တာလို့ခေါ်တာမှန်ပါဗျာအဲဒါလေးကြီးကြီးနဲ့တွေ့ပါတော့ဒီနေရာမှာဖြစ်ဒီနေရာမှာပြီးချက်ချင်းပြောက် ပါဗျာဒါတို့အပြစ်နဲ့တော့ရောက်သွားပြီထင်တယ်ရောက်သွားပါပြီဗျာဟင်အဖြစ်နေရာလေးအပြစ်ရောက်သွားပြီအပြစ်ရောက်သွားပါဗျာဟုတ်ကဲ့ဟုတ်ပါတယ်ဗျာအဲ့ဒီမှာလှုပ်ရှားတာလေးတွေ့နေအာမိသရဲ့လက္ခဏာလေးအဲ့ဒီနေသားမှာတွေ့နေတယ်မှန်ပါဗျာဟင်အဲ့ဒီနေသားမရမီတခြားလေးမှာလည်းဖြီးပြီးပြောတဲ့ချိန်ကစပြီးတော့အာမိသလက္ခဏာပေးလို့ထင်ရှားပြီမှန်ပါဗျာဟုတ်ဟင်သင်္ကြန်ပါဗျာဒီဒီကနေပြီးတော့ဒီညမှာပေါ်ဒီညမှာပြောက်သွားပေးချာချာမှတ်ကြည့်ခြူတာလေးတစ်ခုပေးချာစားကြည့်တို့ကခြူတာကို အများကြီးချိုးတယ်လို့ထင်နေတာမှန်ပါဗျာမှတ်ကြည့်ပါသူအိုးကင်းပေါ်ကိုမိအိုးကင်းပေါ်ကိုရေသိမ်းလေးတောက်လိုက်တယ်လို့ပဲမှန်ပါဗျာကြာပြင်ပေါ်မှာတခါတော့ဖြစ်ကနေဆိုကြောက်ဖြစ်ကနေဆိုကြောက်မှန်ပါဗျာဟင်အဲ့လောက်ဒီတို့ကိုယ်ခံနိုင်ရှာပကလည်းဖြစ်ကနေဆိုကြောက်ထိထိပြီးကြောက်ကိုအရာသားလည်းချိုးတာလေးလည်းထိပြီးကြောက်မှန်ပါဗျာဘယ်လိုလဲကောင်းတာရှိဦးမှာမရှိပါဘူးဗျာဘလောက်ကောင်းကောင်းအဲ့ဝတိုင်းသားတော့ ကြောက်တာပါပဲဒီတော့ကြာမှာစက်သားကြီးစားတော့ခေါ်ရကြောက်တာမှာအဲ့ဒီတော့ကြာမှာပဲဒီလိုကြာမှာတော့သုံးတော့သုံးမယ်ဆွဲပါဦးမလားဆွဲပါဦးဗျာဆွဲစရာနေရာတော့သူ့ကြံသေးသလားမှန်ပါဗျာဟင်ဒီလောက်ဆိုတော့တော်တော်လေးတို့တို့ဟိုကိုနင်းထိုင်ရတော့မယ်ထင်တယ်ဟုတ်ပါပါဗျာဟင်ကိုတောင်းချမှုလုပ်ပါဦးမလား ပြောပါပါဗျာသိပေါင်းကြမှုပဲပြောပါဗျာသိပေါင်းကြမှုလည်းတန်းမှုမဟုတ်ပါဘူးပြောပါပါဗျာငြိမ်ပါပြီငြိမ်ပါပါဗျာဘယ်သူမှပါနိုင်တော့ဘူးမှန်ပါဗျာသူ့အမှန်လေးကိုမြင်နေပြီမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဒီအဲ့ဒီထိတူကြားရမယ်မှန်ပါသဘောကျပါဗျာဟုတ်ပါမလားဗျာမှန်ပါဗျာတိုင်းပြန်ရတော့တက်ပြီးကပ်ပြီးတော့မျက်ပြန်ဆန်းကြည့်ရအောင်ဆန်းကြည့်ရပါလေဗျာဟုတ်ပါမလားဗျာမှန်ပါဗျာကဲကြင်လိုက်ပြီတို့ပါတော့ဟိရှိတယ်လို့ပဲကြည့်လိုက်ပါမယ်ဗျာ နောက်ကအစွဲကလာဥနာကဒါတော့အဲတို့တော်ကြီးတမားကရှိသေးတယ်ဥရိရဲ့ဓာတ်တပန်းနာစမ်းစမ်းပါအောင်နဲ့တတိလေးနဲ့စားပါမယ်ဗျာအကြမ်းနေမှာဗျာကျက်သားလေးဘယ်နည်းလို့ထိုးနေမှာပေါ့ဗျာနားကပြီးတော့တတိလေးကတ်ထားပါမယ်ဗျာနားမပြောတော့ဒီကြီးနားလေးတွေနဲ့ဒီလိုလေးပြောတာပေါ့ဗျာအဲ့ဒါကြားရလို့တတိလေးကတ်ထားပါမယ်ဗျာအဲ့ဒါလူကြီးတိုက်ရားလို့ပြောတာပေါ့ဗျာခင်ဗျာဟင်ကတ်ပြီးလူကြီးတိုက်ရားလို့ပြောတာပေါ့ခင်ဗျာ ကြားရလို့ပဲတတိကမှာပါဗျာဟုတ်ပါမလားဗျာမှန်ပါဗျာဒီအဲ့တော့အိမ်ပြန်ပြောမှာတော့ခင်ဗျားတို့လူကြီးတော့သိမရတော့ဘူးလို့ဘယ်လိုပြောတော့ဗျာငါမရှိတော့တော့ကူလာတော့ပါဗျာဟုတ်မလားအင်းလာကြမှာဘူးဟင်တဏှာကြောင့်ကြံစည်ကြီးပေါ်လာမှမတူပါဘူးလွတ်တဲ့ချိန်တော့ပေါ်ဦးမှာပါဗျာဟုတ်ကဲ့ဗျာမှန်ပါဗျာအဲဟိုမှာလွတ်မှာတော့ဒီမှာလည်းပေါ်လို့လွတ်ဦးမှာပေါ့ဗျာပြတော့လွတ်မှာပဲဗျာနောက်ကမိအောင်ဆန်းမှာပဲဗျာဟုတ်ကဲ့ ဗျာဟင်ဖမ်းနိုင်မှာမလားဖမ်းနိုင်အောင်ကြိုးစားပါဗျာဖမ်းနိုင်ရင်လူတော်ပဲမှန်ပါဗျာဒါရှိလဲတို့စိတ်ဆိုင်ရေးရတယ်ဒါပဲစိုက်နေရမှာဟုတ်ပါတယ်ဗျာအရင်စိုက်ဒါပဲဘယ်မှလိုက်ဖို့မလို့မလိုပါဘူးဗျာကြတာသာလဲခြူတာလေးနဲ့တူတာလေးစိုက်ကြည့်စမ်းမှန်ပါဗျာစိုင်းနဲ့ကမ္မထမ်းထိုင်စမ်းပါမှန်ပါဗျာဟင်ကြားတော့ကြိုင်းနဲ့မှတ်ကလေးနဲ့စိုက်ကြည့်စမ်းစိတ်ကဘယ်လိုခိုင်းနေလဲကိုယ်ကဘယ်လိုခိုင်းနေလဲမှန်ပါဗျာဟင်ကြားတဲ့နေရာဖလားဘယ်လိုလှုပ်ရှားနေတယ်သိချကြည့်စမ်းကြိုင်းနဲ့ကမ္မထမ်းထိုင်ကြည့်စမ်း ဗျာအလုပ်ပြပြလို့ပြီးသလားမလိုပါဘူးဗျာမအားလို့လည်းသင်ကြည့်ပေးမလားမပေးနိုင်ပါဗျာကြည့်တော့လုပ်ချင်တာကိုလုပ်ကြည့်မှန်ပါဗျာဒါတို့ပါတော့ဟိုတောတော်လာရင်လည်းသိရင်မဲမဟုတ်ဘူးလားမှန်ပါဗျာကံကျိုးပြီးကံကျိုးပြီးဖြစ်တဲ့ကာမအာယုံခံစားဖို့မှန်ပါဗျာတောတာဘာလည်းမกินဘူးတခါတခါလည်းမกินဘူးမှန်ပါဗျာခံစားရတဲ့ကံကျိုးပြီးတဲ့ခံစားရင်းနဲ့ တုံးတော်ပုံတူမတွဲတဲ့နေရာကြတယ်လို့ကမှာမှန်ပါဗျာမှန်ပြီလားမှန်ပြီပါတယ်ဗျာအဲ့တော့နောက်ကိုဒါလေးကိုမှန်ရင်မှန်ရင်နဲ့တို့ပါတော့ဘယ်လိုမှကြိုင်ရွတ်လို့မရအောင်အလုံးမြင့်နဲ့အသေးထိအောင်ပေါ်လာလိမ့်မယ်မှန်ပါဗျာကြိုင်ရွတ်လို့ရတော့ထိတာလေးကြည့်လိုက်တော့လည်းအလုံးမြင့်မှန်ပါဗျာထိတာလေးကြည့်လိုက်တော့လည်းအလုံးမြင့်မှန်ပါဗျာဘယ်ထိရောက်ကြအောင်ဆိုကိုခန္ဓာကိုယ်ရဲ့မနောအကြည့်တမ်းမှာဘဝင်လေးနဲ့တိုက်ခိုက်မှုကြောင့်ဖြစ်ပေါ်နေတဲ့ယုံနာနာပါရဲ့လှုပ်ရှားမှုဆိုတဲ့ အထဲရှိနဲ့အထဲပြီးကိုတို့ကြားမြင်လေမှန်ပါဗျာဟင်အထဲရှိနဲ့အထဲပြီးပြီးတော့ဒီဘဝလေးတွေရဲ့တိုက်ခိုက်နေတဲ့နှလုံးသွေးလေးဖောက်ပြန်အဲ့ဒီနှလုံးသွေးလေးတိုင်းနှလုံးသွေးအဓိကဖြစ်နေတဲ့စိတ်ကလေးတွေဖောက်ပြန်အတူလေးတွေလှုပ်ရှားအဲ့ဒီဒီကြားမြင်တော့တို့ကိုင်းစရာတွေ့စရာပါရှိဘူးဗျာမရှိတော့ပါဘူးဗျာသဘောပဲသဘောလေးပါဗျာထူတာလေးကြည့်လိုက်လေအဲ့ဒီချိုးပြက်ကလေးကြည့်လိုက်လေသဘောပဲမှန်ပါဗျာဒီဒီဖြစ်လာတာလေးကြည့်လေသဘောပဲမှန်ပါဗျာဘာမှမရှိတော့ပဲနဲ့မှန်ပါဗျာဟင်မရှိတော့ပါဗျာအဲဒီနေရာရောက်လို့ရှိရင်နော် တို့ဘယ်နဲ့တော့ညငါဘုံလို့ဝေးပြီးမလားမှန်ပါဗျာပါလို့တော့နာတာလေမှန်ပါဗျာအပေါ်ဟုတ်ကဲ့ဒီလိုဆိုအတ္တဆိုတော့ငါဘယ်လိုလုပ်ဝင်မလဲမရှိတော့ပါဗျာဒီညာရောက်ရင်တော့ကိုငင်းချမ်းရေးပူရေးပူရေးရပြီတင်တယ်ပူရလာပါလေဗျာဟင်မှန်ပါဗျာပူရလာပြီပူရလာပါပြီအေးအဲ့လောက်ထိတို့တရားဓမ္မတွေထမင်းသားရင်းနဲ့ကမ္မထမ်းထိုင်ကြည့်ပါမှာလောက်ပါမဗျာဟင်ပြီးတော့တို့ဘုရားတရားတော်မှာဘယ်ဟာမှမှတ်ရဘူးဘယ်ဟာမှတ်ရတယ်မရှိဘူး မှန်ပါဗျာအဲတော့ရုပ်တယ်ညတ်တယ်ဘုရားဘုရားတော်မှမရှိဘူးမှန်ပါဗျာဘယ်ဘယ်ဟာဖြစ်မှာမကောင်းမကောင်းလည်းမရှိမှန်ပါဗျာအဲတော့ရုပ်တာလို့ရင်လည်းရုပ်တဲ့အချိန်ရဲ့ထိပြီးရလှုပ်ရှားဖို့သိချာကြည့်မှန်ပါဗျာညတ်တာလို့တော့ညတ်တာလို့တာမို့ဟိုစိတ်ရမစစ်တဲ့နေရာမှာလားသိရမှာလားသိရမှာပါသိရမှာပဲညတ်တဲ့နေရာမှာဖြစ်နေတဲ့ကိုယ်စိတ်နှပါကတမျိုးမှန်ပါဗျာဒီရုပ်တဲ့ခါဖြစ်နေတဲ့ကိုယ်စိတ်နှပါကတမျိုးဗျမှန်ပါဗျာအဲတော့ဒီတနေ့တနေ့တော့ဗျာ အိမ်နာတဲ့ဖြစ်တဲ့အမှုအိမ်နာတဲ့ပြီးအောင်စစ်ခဲ့မှန်ပါဗျာမိဘကြောင့်ဖြစ်တဲ့အမှုဟောမိဘကြောင့်လည်းဖြစ်ပါဗျာဒီအိမ်ခံရဖြစ်တဲ့အမှုဟောအိမ်ခံရရင်ဖြစ်ပါဗျာအိမ်ပြင်ကဖြစ်တဲ့အမှုဟောအိမ်ပြင်မှာပဲဖြစ်ပါဗျာရာခံကဖြစ်တဲ့အမှုဟောအမှန်တရားကဖြစ်ပါဗျာအေးအဲ့ဒါတွေအကုန်လုံးဖြစ်ပြီးတော့ညကြမှာတရားရှိကြပြီမပူမဆာလုပ်မနေနဲ့တော့အခုတော့အဲ့လိုပဲလုပ်နေရတာဗျာဟုတ်ကလားဗျာတနေ့ကုန်လုံးသမားတွေညကြမှာဘုရားရှိခိုးရတာပဲဗျာဟင်ဘုရားကဘာပြောဆိုလိုက်ဆို ဘုရားကျမ်းပါပြီချမ်းသာပြီပဲခွင့်ပြုတာပါပဲဘုရားအမဘုရားတောင်တခုတည်းပဲရှိတာဘုရားတော့ခွင့်ပြုမှမထင်ပါဘူးကြာဒီလိုကကိုလိုကကိုဆွဲပြီးတော့ထားရတာပဲဗျာဟုတ်ကလားဟဲ့မှန်ပါဗျာတခါကြီးတွေမှာဗျာတပြည့်ပါဗျာကျန်တာတွေကဘယ်လိုမဟုတ်ပါဘူးကျန်တဲ့ပုဂ္ဂိုလ်တွေကဒီလိုဟုတ်မှာမဟုတ်ပါဗျာတို့ကြီးကြီးတွေကကဟောကြီးကြီးတွေကလည်းတိတ်ခူးမှမဟုတ်ဘူးနေဗျာဟင်ဟင် ဟမ်တိတ်ကူးမှမဟုတ်နေလေအဲတခါကြီးပေါ်ရှိတာလေရောက်ဒီလိုနဲ့အကြီးကြီးဆိုတော့နည်းနည်းကပြူမဲ့ထင်တာပဲခင်ဗျအေးအားမနေပါနဲ့ရောက်မှန်ပါဗျာကိုယ်ကကြီးကလေးအများရန်ထောက်ခံနေပါလေမှန်ပါဗျာဟင်အေးအဲ့ဒီတိုင်းတို့မှသွားရင်ကိုငင်းချမ်းကြီးဘာမရပါရှိတော့မှန်ပါဗျာကံကြိုးပေးခံပါမှန်ပါဗျာဟင်ကံကြောင့်မလုပ်ထားရင်ကံကြိုးပေးခံပါကြပါမှန်ပါဗျာအဲတစ်ဖက်ကလည်းခံပါပေါ့အဲတစ်ဖက်ကလည်းကိုယ် အရှိကိုရှိတိုင်းမြင်အောင်သိခဲ့မှန်ပါဗျာမှန်ပြီပါဗျာမှန်ပြီပါဗျာအဲတို့ဒီနေ့ပြောတာတော့ပါတော့စိတ်လက်ကြည်ခံကနေပြီးစိတ်စူးတိုက်ရေးခံလို့ပြောတာနော်မှန်ပါဗျာစူးတိုက်ခံစူးတိုက်ခံအဲ့ဒါကိုတို့ပါလို့တော့ဝိအထူးပဒနာရှုတယ်လို့ခေါ်တာမှန်ပါဗျာစူးတိုက်တာနဲ့ရှုအထူးရှုတာနဲ့ဘာထူးတော့မထူးပါဘူးအေးသကလုံးမှာပါတာဟဲ့ဟင်ဟိုစိတ်ဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့ဝိပဿနာရလို့ဘုရားရှိခိုးမှာသွားထိုင်ပါလားမှန်ပါဗျာဒီဘုရားရှိခိုးမှာသွားထိုင်ပါလားတွေ့တယ်များ ကိုခံစားနေတဲ့အပေါ်မှာပဲသူ့ဆိုင်မှာလားမှန်ပါဘယ်တော့ဘယ်တော့ဒီဒီကိုခံစားတဲ့ပေါ်ပဲသူ့ဆိုင်ယူမှာလေဟင်ဒီနေရာမှုပေါ်ဒီနေရာဖြစ်လိုက်မှန်ပါတယ်ဗျာဒီနေရာမှုပေါ်လို့ဒီနေရာဖြစ်ဒီနေရာမှာပဲပြတ်ပတ်လို့ရတာပဲမှန်ပါဗျာဟုတ်ကလားဗျာဒီလိုဆိုဒီလိုမျိုးပတ်တော့လို့တော့ဗျာမှန်ပါဗျာဒီလိုဆိုနေနေအေးချမ်းရောတော့ဗျာအေးချမ်းပါတယ်ဗျာအေးဒါကိုမင်းချမ်းကြီးစကားမှန်ပါဗျာအဲ့တော့ဒီမှလောက်တာလေးနဲ့ပြောရမှာပေါ့ရဲ့ တို့ပိဟိခိကနဲ့တူတဲ့ကွဟိုတူလပိဏပါတိကမထီဆိုတာရှိသူတို့သူတို့ခေတ်ကတော့ဖုံးခံစားတဲ့ပုဂ္ဂိုလ်မျိုးပိဏပါတိကမထီလို့ပဲသုံးတာလားမှန်ပါဗျာသူကစိတ်တာလတောင်မှနေစိတ်တာလတောင်မှနေပြီးတော့စိတ်လေးကြည့်ရသခန်းကြတော့သူကအယိုးစုကမ္မထံရှုပြီးတော့သူ့စိတ်ကလေးကိုလေ့ကျင့်နေတယ်မှန်ပါဗျာခုနအာယုံနောက်လိုက်နေတဲ့စိတ်ကလေးကိုဟင်မထူတကူတတိလေးနဲ့တို့မနီးရပြောလို့ရှင်ဟဲ့မှန်ပါဗျာငန်းသိနေတာထင်တယ် ဟုတ်ပါတယ်ပြီးတော့စိတ်ကကိုပြေးလိုက်ဒီသွားလိုက်နဲ့ကောက်နေတဲ့စိတ်ကိုဝရိယလေးနဲ့ကြောင်းကြဆိုင်ပြီးသူကဒီအဋ္ဌိကကမ္မထံပေါ်မှာအရေးစုကိုရှုတဲ့နေရာမှာဖြောက်မြန်လုပ်တာတင်လေဟုတ်ပါတယ်ဗျာပျော်ပြီးတို့ပါတော့ဟိုတိတ်ကလေးကတို့ကိုလိုတဲ့ပုံစံမရောက်ဖြစ်တဲ့တော်မကြငါမကြဖြစ်နေတာကိုကိုဒီအဋ္ဌိကဆိုတော့ကိုရှုနေတဲ့ရှုခဲ့တဲ့ကိုအတိလေးကောက်အောင်သူလုပ်ငါတင်လေမှန်ပါဗျာအဲ့လိုလုပ်ပြီးဆုံးကဆင်းအောင်ပါစိတ်တလာတောင်းကနေပြီးတော့ကောစကားရွာနေမှာပေါ့ အဲ့တော့အမျိုးသမီးတယောက်ကလည်းအဲ့ဒီနေယောက်ျားနဲ့စိတ်ထိုးလို့တို့ကြည့်ရတဲ့ပုံကအယုတ်ရည်တန်ရှင်းပြီးတော့အကျင့်ဘက်ကချွတ်တဲ့မိန်းကလေးလိုပဲယူဆရတယ်မှန်ပါဗျာအဲ့ဒါကလင်သားကဆုံးမတော့မနာခံမဲနဲ့မိပါရဆိုတော့တော်လာတိုင်းမြို့ကနေကျမ်းလာဗျမှန်ပါဗျာအဲ့တော့ကုလပိဏပါတိကမထင်နဲ့နန်းမှာသွားတွေ့နန်းမှာသွားတွေ့တော့ သူကပိဏပါတိကမတိကတော့သူကမထမ်းတော့သူ့အမှတ်ကလေးနဲ့သူသွားတာပေါ့ဗျာမှန်ပါဗျာသူတော့အဲ့ဒီယဟန်ကလည်းသူ့ရဲ့ရုပ်ရည်တွေကလည်းတမ်းပြန်စင်ကြယ်တော့အဲ့ဒီအမျိုးသမီးကယဟန်မြင်ပြီးတော့တတ်မသိသွားပေါ်တယ်မှန်ပါဗျာဟင်ဟင်ကြာရိုးရိုးတဲ့ခန္ဓာချင်းချင်းဘေးမှာတတ်မတဲ့ရာကပေါ်လာတယ်မှန်ပါဗျာဟင်ဒါသူတက်ကကြားတိုက်တာနော်ဟိုယဟန်ကတော့သူ့လိုသူလုပ်တာမှန်ပါဗျာအဲ့တော့ယဟန်ပြီးတော့ဆိုတော့နန်းသေးလေးကနေတော့စိတ်ကြည်ညာလိုက်တယ် ခစ်ခစ်ဆိုတော့အတန်လေးယူလိုက်မှန်ပါဗျာရဟန်းမော့ကြည့်အောင်မှန်ပါဗျာအဲ့ဒါစိတ်ကြည်ညာတာမဟုတ်ဘူးလားဟုတ်ကလားဟုတ်ပါတယ်ဗျာအဲခစ်ခစ်ဆိုတော့ယူလိုက်အဲ့တော့ဘာလာလို့မော့ကြည့်တာသူကပြုံးကြတယ်မှန်ပါဗျာဟင်တိုက်ကြည့်နေဟိုတော့ဟုတ်ပါပြီဗျာအဲ့တော့သူကအဲ့ဒါအာတိကကမ္မထာနဲ့စောက်ကြည့်တော့သွားကနေတဆင်ခန္ဓာကိုယ်တစ်ခုလုံးရဲ့ရိုးစုကြီးသွားမြင်တာမှန်ပါပါဗျာစိတ်ဆိုင်အားနဲ့စိုက်ချတာထင်တယ်မှန်ပါဗျာစိတ်ဆိုင်အားနဲ့ပါဟင်ဟိုစိတ်စိတ်ကြည်ရင်လှုပ်ထားတဲ့ဟာက ဟင်အောင်းလာလို့ပြိုးကင်းကနေတော့ပိုက်ချင်းကိုတိုးလိုက်တာခင်ဗျဟိဟုတ်ပါတယ်ဗျာဟုတ်ပါဟိဟုတ်ပါတယ်ဗျာအဲ့ဒီမှာတော့သူသူတွေ့နေတဲ့အဲ့ဒီအရေးစုကိုတော့ဟိုတို့ဒါတော့တနည်းအားတို့ဇာတော့ကတော့ဟိုတင်ញိုင်းကတရားပေါ်လို့ဆိုတာပါပဲဗျာအဲ့ဒီတော့ပါတော့အဲ့ဒီအရေးစုကမ္မထာကိုလည်းပိုက်ရှုတော့ပထမဖြစ်ပိုင်းပေါ့နောက်ပြပိုင်းတော့နောက်တော့သဘောမျှရှိရဲ့ရိုးသူပိုင်းတော့နောက်တော့သဘောမျှကိုမရှိတော့တဲ့အတိုင်းကြီးရောက်သွားတာမှန်ပါဗျာအဲ့ဒီချိန်မှာသူ့တွေယောက်ျားကလည်းမိန်းမပြောက်လို့လိုက်လာတာပေါ့ဗျာ မှန်ပါဗျာလိုက်လာတော့မိမတော့မမီလိုက်ဘူးဆိုအဲ့ဒီဘုန်းကြီးကွာတူမှန်ပါပါဗျာအဲ့ဒီဆွမ်းနိုင်ရဟန်းပေါ့လေမှန်ပါဗျာပိဏဘာဘုရားပိဋကကိုကြွားတွေ့ရောဗျာတွေ့တော့အရှင်ဘုရားဒီနာများမာတုကမတရားများသွားတာများမတွေ့ရဘူးလားလို့မင်းမှန်ပါဗျာသူမြင်လိုက်တာကမာတုကမရဲ့လို့တွေ့တာမဟုတ်တော့ဘူးမြင်ပြီးထင်တယ်ဟဲ့မှန်ပါဗျာအယုစုကြီးဆိုတော့လေအယုစုကြီးနဲ့အယုစုကြီးမြင်နေတဲ့မြင်ပြီးတဲ့သူတွေ့တော့တယ်မှန်ပါဗျာအဲ့တော့အေးခွေတဲ့ငါဒီနာကနေကြည့်နေတော့ မင်းမလာရကြလာတော့ငါမသိလိုက်ဘူးတဲ့အယူစုကြီးတစ်ခုတည်းဒီနာသွားတာလေမှန်ပါဗျာအဲ့ဒါဖြေလိုက်တယ်ဗျာမှန်ပါဗျာသိဆိုင်ချတော့အဲ့အပေါ်ရာမှာဖုံးထားတဲ့အရေးပြားအကျော်အပါဒါတွေအကုန်လုံးဒီဖုံးဖောက်ပြီးနေတာတင်လေမှန်ပါဗျာဖုံးပေါက်နေတာဒါသိဆိုင်အားရတတ်ပြီလို့လားဟုတ်ပါတယ်ဗျာဟင်အဲ့ဒါတွေတော့တို့ဟင် တတ်ပြီပါဗျာဒါရောဝိပဿနာပေါ်တာပါမှန်ပါဗျာဆိုတော့တစ်ခါကဘယ်တော့တိုက်ခိုက်နေလေကိုယ့်ဘက်ကမတိုက်ခိုက်ရင်ရံသူဖြစ်သေးသလားဟဲ့ရှိပါဘူးဗျာဟင်အဲရံသူမဖြစ်တော့ဘူးမဖြစ်တော့ဘူးကိုယ့်ဘက်ကတိုက်ရင်တော့ရံသူပဲမှန်ပါဗျာအဲဒိုးတကာကြီးများကောတစ်ခါတလေတက္ကမကြီးကပြုံးမပြဘူးလားပြပါရဲ့ဗျာဘယ်တော့ထိနေလဲသဘောကျတအားသဘောကျနေတာပဲဗျာဟုတ်ပါမလားဗျာမှန်ပါဗျာဟင်စိုက်မချလိုက်ဘူးလားစိုက်ချလေပူကောင်းပူပြီးတော့ကြည့်ကောင်းနေဖြစ်ပါလေဗျာ တကာကြီးတော့ပါဗျာကျန်တာကျန်တာကတကာကြီးတော့မဟုတ်ပါဘူးမှန်ပါဗျာကျန်တဲ့လူတွေကတော့ရိုးစုမြင်မြင်ပါပါဗျာဟုတ်ကလားဟဲ့တို့အကြီးကြီးတွေတက်ကြတော့ဟောအကြီးကြီးတွေကတော့တကြီးတော့လည်းတူတူပဲဗျာမအဲအာမငွေနဲ့အဖို့ရှိတယ်အဖို့ရှိတယ်မှန်ပါဗျာဟင်ဟင်အဲ့ဒါတို့မှစိတ်ဆိုင်အားလိုနေတာမှန်ပါဗျာကြည်တာတော့ဒါပဲမဟုတ်ဘူးလားကြည်တာတော့ဒါပါဗျာဒါလည်းနေတော့ပါဗျာဟုတ်ကလားဟင်မှန်ပါဗျာအဲတို့ကဟိုစိတ်ဆိုင်အားရှိ ဟိုစိတ်ဆိုင်အားကဒီလိုမှမမရှိတာမှန်ပါဗျာမရှိတော့ခုနကအတွင်းထိထိုးဖက်ပြီးမြင်မှမမြင်နိုင်ဘူးအဲ့တော့တို့ကပေါ်ရဇောလေးတွေကြားကြည့်နေတာဟုတ်ကဲ့ဘောကြပြတာပါဗျာဟုတ်ကလားဟင်မှန်ပါဗျာဟင်ကြည့်ရင်တော့ပဲတဘောကြအားလေးကထည့်လိုက်လို့ဗျာမရဘူးဗျာဟင်ကြည့်ကြည့်တဲ့နောက်ကိုသူကတဘောကြတာတစ်ခါလေးလိုက်တာဗျာဟိုမှာပြောတော့ရန်ကင်းတန်ကင်းနေတယ်ဗျာ ကျင်းတော့ပြင်းနေတာဗျာဒါပေမဲ့အဲဒီရံကိုပဲသဘောကျနေတာဗျာဘာဖြစ်လို့ဒီဘာဖြစ်လို့တော့ပြီးရံလောက်ထားတော့ညာကင်းနေတယ်လို့ပြောသေးတယ်ရံသူကတော်တော်လှတယ်လို့ရှင်းနေတာဗျာဟိုရံသူပဲလှရမလားဗျာဟိုရံလောက်တဲ့ပုဂ္ဂိုလ်ကလှသလားဗျာရံတဲ့ပုဂ္ဂိုလ်ကတော့မလှဘူးဗျာတကြီးတော့စိတ်ကလိမ့်နေတာဗျာဟုတ်ကလားဗျာမှန်ပါဗျာဟိုကိုယ်စိတ်ကလိမ်တာတော့လိမ်မှန်းသိလို့လားဗျမသိလို့လားဗျာဟုတ်ကလားဗျာမှန်ပါဗျာအေးလိမ်မှန်းသိအောင်ကိုယ်တတိလေးနဲ့အမြဲကြည့် မှန်ပါဗျာသူများလိန်နာကလွယ်ပါတယ်ကွယ်လိန်မှန်းသိပါတယ်ကိုယ်စိတ်ကကိုယ်ကြံလိန်နာကြဘယ်လိုမှသိနိုင်ဘူးမှန်ပါဗျာလွန်ခက်ခက်ခက်ပါတယ်ဗျာမကောင်းတာကိုကောင်းအောင်ဆိုတဲ့ဒီစိတ်ကလိန်နာရဲ့ဟုတ်ပါတယ်ဗျာဟုတ်ကလားဟဲ့မှန်ပါဗျာဟင်ငါတရင်တရားကိုတရင်တရားတော့ဒီစိတ်လိန်နာဗျဟုတ်ပါတယ်ဗျာဒီအဲ့တော့သူများလိန်နာကိုဟင်ခံရလို့ရှိရင်မရှက်နဲ့မှန်ပါဗျာဒါမသိလို့ခံရတာဟုတ်ကဲ့ ကိုယ်စိတ်ကကိုယ်လိမ်တာကြောင့်တကယ်ပြည့်ရတာမခံရဟုတ်ပါရဲ့ဗျာဟုတ်ပါလားဟုတ်ပါရဲ့ဗျာအဲ့တော့အလိမ်အလိမ်မခံရအောင်ကြိုးစားပဲဟုတ်ပါဗျာကြိုးစားပါမယ်ဗျာအေးဒီလောက်ဆိုသဘောပေါက်လောက်ပေါ့သဘောပေါက်ပါဗျာဒီနေ့တရဏဂုံဒိမနဲ့တကွငါရာတော်ဒိခာပုဒ်တို့ကိုရိုးရိုးသေးသေးကျင့်သုံးတော့တူကြရတော့သီလပုဒ်တို့ကံစေတနာယနေ့ဆွမ်းစားစီသောဒါနဝတ္ထုတို့ကိုလှူဒန်းကြရတော့ဒါနကုသိုလ်ကံစေတနာ ယနေ့မိမိတို့စိတ်ကလေးကိုအစွဲနဲ့တွင်းနေရမှာအစွဲဖြိုးပြီးမိမိကိုယ်တိုင်စိတ်ကလေးဖြစ်စိတ်တန်ရှင်းလို့တန်ရှင်းနေတဲ့စိတ်ကလေးကိုစူးတိုက်ရစခန်းလို့ပို့ရပုံလေးကိုနာကြရတော့တာဓမ္မတမနာကုသကံစေတနာဤသုံးချက်တော်ကုသိုလ်သုံးချက်တော်စေတနာတို့ကြောင့်ဤနေ့ဤရဲ့ဤချီဤကာမပါလေအာယု၅ပါးတကား၅ပါးသူ့နေရာတကားပေါ့သူ့ဟာသူကိုရောက်လာတိုင်း အပမာရပတိတိဟူသောဒါလည်းနဲ့ကြည်ဖြင့်တခါတည်းရဲ့ဒါတလည်းကြသည်ထောင်ထားချမှာပြီးအာယုနောက်ကကပါဠိဘာသာရှိတဲ့ပညာပညာနောက်ကကပါဠိဘာသာရှိတဲ့ကြိုက်တယ်မကြိုက်ဘူးအစရှိသောကိလေသာတို့ကိုဖိတာပိတ်ပင်နိုင်ရပြီလေငါတို့တစ်ပါးယောက်ျားမိန်းမမရှိနာယုတရားနှစ်ပါးသာရှိဤဟုအရှိကိုအရှိအတိုင်းပြည့်ပြီးတခါလဝိဒဗနာညာရင်မှာမှာဘာဝနာမရညာလို့ကူပြောင်း၍ဘာဝနာမရညာရင်မှာမှာမဲ့ညာဘုံညာလို့ကူပြောင်း၍ တစ်ဖက်နဲ့တစ်ဖက်မြင့်တဲ့မြင့်အောင်ကျင့်ဆောင်ကြပါပွားများနိုင်ရပြီတကာလဘုရားပိစိကဗုဒ္ဓယဟန္တာတို့သာသံဃာဖြစ်သောနိဗ္ဗာန်လို့ရောက်ရာရောက်ကြမ်းဖြစ်သောဘောဓိငါးမျိုးတို့တွင်မိမိတို့နှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်လို့ဝန်ဆောင်နိုင်ကြပါစေဗျာသာဓုပါ